အခန်းကြီး15အငယ်1မှ30ထိုနောက်ဒါဝိမြို့၌အိမ်တော်တို့ကိုဆောက်တော်မူ၏ဘုရားသခင်တစ်တာတော်ဌာနကို ပြင်၍တဲတော်ကိုလည်းတည်တော်မူပြီးမှဒါဝိကဘုရားသခင်တစ်တာတော်ကိုထမ်း၍ရှေ့တော်၌အမှုတော်ကို အစဉ်ဆောင်စေခြင်းငှာ ထာဝရဘုရားသည်လေဝိသားတို့ကို ရွေးချယ်တော်မူသောကြောင့်၊အခြားတပါးသောသူတို့သည်ဘုရားသခင်၏သေတ္တာတော်ကို မထမ်းရကြဟုဆိုလျက်၊ထာဝရဘုရား၏သေတ္တာတော်အဘို့ပြင်ဆင်သောအရပ်ဌာနသို့ဆောင်ခဲ့ခြင်းငှါ၊ဣသရေလအမျိုးသားအပေါင်းတို့ကိုယေရုရှလင်မြို့၌စုဝေးစေသောအခါ၊အာရုန်သားတို့နှင့်လေဝိသားတို့ကိုလည်းစုဝေးစေတော်မူ၍၊ရောက်လာသောသူမူကား၊ကောဟတ်အမျိုးတွင်အကြီးဖြစ်သော ဥယေလနှင့်သူ၏ညီအစ်ကိုတရာနှစ်ဆယ်၊မေရာရိအမျိုးတွင် အကြီးဖြစ်သောအာသယနှင့်သူ၏ညီအစ်ကိုတရာနှစ်ဆယ်၊ဂေရရှုံအမျိုးတွင်အကြီးဖြစ်သောယောလနှင့်သူ၏ညီအစ်ကိုတရာသုံးဆယ်၊ဧလိဇဖန်အမျိုးတွင်အကြီးဖြစ်သောရှေမာယနှင့်သူ၏ညီအစ်ကိုနှစ်ရာ၊ဟေဗြုန်အမျိုးတွင်အကြီးဖြစ်သောဧလေလနှင့်သူ၏ညီအစ်ကိုရှစ်ဆယ်၊ဩဇေလအမျိုးတွင်အကြီးဖြစ်သော အမိနဒတ်နှင့်သူ၏ညီကို132ယောက်ဒီအငယ်7မှ24ဒါဝိဒ်သည်လည်းယေပရောဟိတ်ဇာဒုန်နှင့်အပြာသာလေဝိသားဩယေလ အာတယယောလရှေမယအီလီလအမိနဒတ်တို့ကိုခေါ်၍သင်တို့သည်လေဝိသားအဆွေအမျိုးတကြီးဖြစ်ကြ၏ဤတေလအမျိုး၏ဘုရားသခင်သာရဘုရား၏တက်တာတော်အဖို့ ငါပြင်ဆင်သော အရဌာနသို့ဆောင်ခဲ့ခြင်းငှါကိုကို၎င်းညီကိုတို့ကို၎င်းတန့်ရှင်းစေကြလော့အရင်ကမတန့်ရှင်းတရားလမ်းတို့မလိုက်ဘဲငါတို့ဘုရားသခင်တာရဘုရားကို ရှာသောကြောင့်ဒဏ်ခတ်တော်မူသည်ဟုတရိပ်ပေ၏ထိုအခါယေပရောဟိတ်တို့နှင့်လေဝိသားတို့သည်ဣဒရေလမျိုး၏ဘုရားသခင်တာရဘုရား၏တစ်တာတို့ကိုဆောင်ခဲ့ခြင်းဟာ ကိုကိုတန့်ရှင်းစေကြ၏ဒါရဖျံအမိန်တော်နှင့်ညီမောရှေပန်ထားခဲ့သည့်အတိုင်းလေဝိသားတို့သည်ဘုရားသခင်တစ်တာတော်ကိုတစ်တာတော်တဘိုးဖြင့်ထမ်းကြ၏လေဝိသားအကြီးကဲတို့သည်စောင်းတယော ခွက်ခွင်းအဆရှိသောတုရိယမျိုးနှင့်တည်ခြင်းဆိုတတ်သောညီကိုတို့ကိုဝမ်းမြောက်စွာအတန်ပြိုင်ဆိုစေခြင်းဟံခံထားရမည်အကြောင်းအမိန်တော်ရှိသည့်အတိုင်းထိုလေဝိသားတို့သည်ယောလသားဟေမန် သူ၏ညီစုတဲကဘေရခိန်သားအာသပ်မိမိတို့ညီစုရမိအမျိုးတဲကကုရှယသားအေတန်တို့ကို၎င်းမိမိတို့ညီဒုတိယအရာရှိဖြစ်သောဇာခရိဘင်ယာဇေလရှေမိဗြမုတ်ယေဟေလအုန်နိအေလျဘတ်ဘေနယတ်မာတေယတ်မတတိအေလိဖလေမိနေယတကားဆောင်ဩဘဘေဒုံယေလအာဇစီတို့ကို၎င်းခန့်ထားချ၏ တည်ခြင်းဆရာဟေမန်အာတဧတန်တို့သည်ကျွေးဝခွက်ကင်းကိုတီးရကြ၏ဇာခရိဘင်ယဇေလရှေမိရမုတ်ယေဟေလအုန်နိဣလျဘတ်မာတယဘေနယာတို့သည်အာလမုတ်တယောကိုထိုးရကြ၏မတတိအေလိဖလေမိနေယဩဘဘေဒုံယေလအာဇစီတို့သည်အတန်ဆုံးလင်းစွာရှေမိနိတ် စောင်းကိုတီးရကြ၏လေဝိသားအကြီးကဲဖြစ်သောခေနနိသည်တည်ခြင်းအတတ်၌လေးချက်သောကြောင့်တည်ခြင်းဆရာကြီးဖြစ်၏ဘေရခိနှင့်ဧလကာနသည်တစ်တာတော်တကားဆောင်ဖြစ်၏ယေပရဟိတ်ရှေဘနိယောရှဖနာတနီလအာမတဲဇာခရီဘေနာယဧလီဇာတို့သည်ဘုရားသခင်တစ်တာတော်ရှေ့မှ တဘိုးမုတ်ရကြ၏ဩဘဘေဒုံနှင့်ယေဟိသည်လည်းတစ်တာတော်တကားဆောင်ဖြစ်၏အငယ်25မှ29ထိုသို့ဒါဝိမင်းနှင့်ဣဒရေလမျိုးအသက်ကြီးသူ လူတထောင်အုပ်တို့သည်သာရဖျား၏ပြင်ရင်တစ်တာတော်ကိုဩဘဘေဒုံ အိမ်မှဝမ်းမြောက်သောစိတ်နှင့် ဆောင်ခဲ့ခြင်းငှာတောကြ၏ဒါရဖျား၏ပြင်ရင်တစ်တာတော်ကိုထမ်းသော လေဝိသားတို့ကိုဘုရားသခင်မဆတော်မူသည်ဖြစ်၍သူတို့သည်နွားခုနှစ်ကောင်နှင့်သိုးခုနှစ်ကောင်တို့ကိုရစ်ပူဇော်ကြ၏ဒါဝိနှင့်တစ်တာတော်ကိုထမ်းသောလေဝိသားများတည်ခြင်းဆရာခေနနိနှင့်တည်ခြင်းဆိုသော သူများတို့သည် ပိတ်ချောကိုဝတ်ကြ၏ဒါဝိသည် ပိတ်တင်တိုင်းကိုလည်းထပ်၍ဝတ်၏ထိုသို့ဣဒရေလအမျိုးသားအပေါင်းတို့သည်ကြွေးကြော်လျက်နှဲခရာတဘူး ခွက်ကွင်းတယောဆောင်းတို့ကိုတီးမှုတ်လျက်ဒါဝရဖျား၏ဗြိညင်တစ်တာတော်ကိုဆောင်ခဲ့ကြ၏ဒါဝရဖျား၏ဗြိညင်တစ်တာတော်သည်ဒါဝိမြို့တဲသို့ဝင်သောအခါရှောလူ၏သမီးမိခါလသည်ပဒင်းပေါက်ကကြည့်၍ဒါဝိမင်းကြီးသည်ကလျက်တီးမှုတ်လျက်လန်သည်ကိုမြင်သည်ဖြင့်စိတ်နှလုံးထဲ၌မထီမဲ့မြင်ပြု၏